ယနေ့သာသနာတော်2546ခုကောသာတဂရိ1364ခုနှစ်ဥတုဝတ္တနာမူလရာသီဝါဇုလာပိကျော်၂ရက်နေ့နေ့လယ်ပိုင်းရန်ကုန်တိုင်းလိုင်မြို့နယ်9ရပ်ကွယ်ဓမ္မရခိတာဖြူမဟာစီတိုက်ခွဲဝယ် ရန်ကုန်မြို့53မြင်းကျောင်း3ရှင်ဦးရန်လာကွယ်လွန်သူဦးရင်ရှိပါဦးယေရှု၍34နှစ်ပြောက်ရောက်ရှိရာဝယ်ဒေါခင်ခင်မိသားစုတို့ကသင်္ကန်းတွေကျုံဥမောင်ကြီးတော်မင်းမြေအေမိသားစုတို့ကဝါသုသင်္ကန်းတွေကျုံမလေးတဲ့43လား ဥအောင်သွေးဒေါ်တိတိမြင့်မိသားစုအလောကကာမ3000 3000ပြတ်တို့ကိုလူတားလိကုသိုလ်မင်္ဂလာဒေါ်ခင်ခင်မိသားစုအလုံးကဘုရားမရှိသံဃာတော်ရှင်များများနဲ့တရားနာအပရိသတ်တို့အားနိဗ္ဗာန်မောခြင်းချုပ်ခြင်းဩဇာပြပြတို့ဖြင့်သက္ကလူတန်းဤကုသိုလ်မင်္ဂလာအခါတော်ဝဲနှလုံးမှပြည့်တန်ရှင်းရှင်ဖို့ ဘုရားရှင်ဘုရားတော်ရှင်သံဃာတော်ရှင်မြတ်တို့ရဲ့ကျေးဇူးကုန်အာယုံယူ၍လောက်ချီမိုးရှိကိုကြောပါတရဏဂုံသီလစောက်တည်ကြရအောင်ရှင်ဘုရားရှင်ဘုရားတပည့်တော်များသည်တပည့်တော်များသည်ဘုရားတရားသံဃာဘုရားတရားသံဃာယတနာသုံးပါးယတနာသုံးပါးဆရာမိဘဆရာမိဘအနန္တ၅ပါး ယမုန်ကြီးဆယ်ပါးတို့အားယမမိတော်ကြည်ပါစေယမရှိတော်ပေါင်းညိုချမ်းသာဖြစ်ပါစေဤနတ်တွေဖြင့်ယုတိစွာယုကိုပူဇော်ဘုမြော်မှလည်းရောဘုတော်ပါ၏ ရှင်ဘုရားမြတ်စွာဘုရားပြည့်ညတ်ထားသောဗုဒ္ဓံတရဏံဂိသာမိဓမ္မံတရဏံဂိသာမိသံဃံတရဏံဂိသာမိဗုဒ္ဓံတရဏ ဂိသာမိဒုတိယံပိဓမ္မံတရဏံဂိသာမိဒုတိယံပိသံဃံတရဏံဂိသာမိဒုတိယံပိဘုရားတရဏံဂိသာမိဒုတိယံပိဓမ္မံတရဏံဂိသာမိဒုတိယံပိသံဃံတရဏံဂိသာမိဓာတ ံပိဗုဒ္ဓံတရဏံဂိသာမိတတိယံပိဓမ္မံတရဏံဂိသာမိတတိယံပိသံဃံတရဏံဂိသာမိတတိယံပိဗုဒ္ဓံတရဏံဂိသာမိတတိယံပိဓမ္မံတရဏံဂိသာမိတတိယံပိဓမ္မံတရဏံဂိသာမိမြတ်စွာဘုရားကိုမြတ်စွာဘုရားကိုဘုဝေရှိကပါဤဘုဝေရှိကပါဤတရားတော်ကိုတရား ဝေရှိကပါဤကိုဝေရှိကပါဤသံဃာတော်ကိုသံဃာတော်ကိုကိုဝေရှိကပါဤကိုဝေရှိကပါဤဤတို့အခြင်းဤတို့အခြင်းကိုဝေအာထာယကိုဝေအာထာယသရဏဂုံသုံးပါးနှင့်တကွာသရဏဂုံသုံးပါးနှင့်တကွာသူတစ်ပါးအသက်ကိုသူတစ်ပါးအသက်ကိုတပ်ချနေခြင်းမှတပ်ချနေခြင်းမှရောက်ခြင်းမှဤ လူတစ်ပါးပစ္စည်းကိုဟိုယူပြည့်စည်ခြင်းမှာရှောင်ပြမာ၏မမြတ်သောကျင့်ကိုကျင့်ရခြင်းမှာရှောင်ပြမာ၏လိမ့်လည်းလည်းဗျာအကျိုးမဲ့စကားတို့ကိုပြောကြားခြင်းမှာ ကြောင်းကျင်မာ၏မူရစ်စေဝါတောက်စားကျင်မာကြောင်းကျင်မာ၏နေလွယ်ညသာသာသုံးကျင်မာကြောင်းကျင်မာ၏ရောဘွယ်သပင်ကြီးရှုနာထောင်၍ခန္ဓာကိုယ်ခန္ဓာကိုယ်ဖလားပြင်ရင်မှဖလားပြင် ရောင်ကျင်မာ၏မြင့်မြတ်သောနေရာရေထိုင်ရင်မှရောင်ကျင်မာ၏ဤတို့အားဖြင့်တရားနာခြင်းဤလအာရမီတော်အာငါတော်တို့ဤအာငါ လသိက္ခာကိုသီလသိက္ခာကိုပူဇော်သောအဖြစ်ပူဇော်သောအဖြစ်ဘာယူကျင့်သောဘာယူကျင့်သောသောပိပါဤသောပိပါဤရှင်မယာရှင်မယာအပမဒေနအံပါဒေထအာမင်ယနေ့မနေ့တမယမနေ့လွန်တမယနေ့ပေါ့ဘာဇုရာဇန်15ရက်ဝါဇုလာပြီနေ့ရက် တမိုင်းခြေရကိုးခုကိုလူကြီးလူငယ်များဘုဒ္ဓနေအဖြစ်မှတ်သားကြရအောင်အဲ့ရောဘုန်းကြီးတို့တကူဆိုရင်နှစ်တကူအခါတော်နေ့ကဆုံကြတော့ညောင်ရီသွန်းတဲ့နေ့နေုံလာကြတော့ပင်ရှင်ခံပွဲစာတော်ပြန်ပွဲကျင်းပါတဲ့နေ့ ဟောဒီဝါဆိုရကြတော့ဓမ္မစကြာအခါတော်နေ့ဝါကောင်လားကြတော့မေတ္တာအခါတော်နေ့ဒီလိုဆိုပြီးတော့နေသူရက်မြတ်တို့ကိုဗုဒ္ဓဘာသာဝင်သူတော်ချင်းများကတတ်မှပြီးတော့တလီတ္တဆာကုသိုလ်ကိုပြုကြမြဲဓမ္မတာဖြစ်ပါတယ် သရဝါဇွန်လာပြီနေ့မှာအများကတော့ဓမ္မစကြာခါတော်နေလို့ဒါကိုဥတည်ပြီးတော့အသိများကြပါတယ်တကယ်တော့အဲ့ဒီဝါဇွန်လာပြီနေ့မှာတိုက်ဆိုင်မှုသောမဟုတ်ဘုရားရဲ့တမိုင်းတော်အဖြစ်၉မျိုးရှိပါတယ်တမိုင်းအဖြစ်ဘယ်နှမျိုးလဲ၉မျိုးပါဆိုကြည့်ရအောင်တန်ဒီနတ်ဆက်လူပရဲ့ တောထွက်မှနေနေတောထွက်မှနေနေတကုဆက်ပြတကုဆက်ပြဝိဓမ္မာဝိဓမ္မာသံဃာခွင့်ပြုပြေသံဃာခွင့်ပြုပြေဝါစုကိုချက်ဝါစုကိုချက်လပြည့်ရဲ့လပြည့်ရဲ့ဆောင်ရွက်သုံးလူမင်းဆောင်ရွက်သုံးလူမင်းအေးအဲ့ဒါဘုန်းကြီးတို့ကတော့ဓမ္မစကြာခါတော်နေလို့တကုကိုပဲအသိများရတယ် အမှန်တော့ကတဲ့ဘုရားမြတ်စွာဘုရားတော်လာပြီနေ့ဆောင်ရွက်တဲ့ကိစ္စဟာကိုးချက်ရှိပါတယ်တဲ့ဘယ်နှချက်တဲ့ကိုးချက်ဆိုရအောင်တန်တေနတ်ဆက်တန်တေနတ်ဆက်လူပရဲ့လူပရဲ့တောထွက်မှနေနေတောထွက်မှနေနေတကုစကြတကုစကြဝိဓမ္မာဝိဓမ္မာတန်ငါခွင့်ပြုရဲ့တန်ငါခွင့်ပြုရဲ့ ခွင့်ပြုခြင်းသံဃာခွင့်ပြုခြင်းဝါစုကိုချက်လပိရဲ့ဆောင်ရွက်သုံးလူမင်းအဲဒုပရိသကတော့ပွဲပြီးမိတယ်မဟုတ်ဘူးနှလုံးသားနဲ့အုံနောက်ထဲမှာအရဆိုရမယ်အဲ့ဒါရမှအတိတ်ပဲရှင်းကောင်းတယ်နော် ဆိုလိုက်ပါဦးတန်ဒီနတ်ဆက်တန်ဒီနတ်ဆက်လူပရဲ့လူပရဲ့တောထွက်မနှိမ်နဲ့တောထွက်မနှိမ်နဲ့တကုဆက်ကြတကုဆက်ကြဝိဓမ္မာဝိဓမ္မာသံဃာခွင့်ပြုခြင်းသံဃာခွင့်ပြုခြင်းဝါဇောလာဤအဲ ဘာဆိုကိုးချက်ဘာဆိုကိုးချက်လာပြည့်ရဲ့လာပြည့်ရဲ့ဆောင်ရွက်သုံးလူမင်းဆောင်ရွက်သုံးလူမင်းအဲဆိုကြည့်တန်တေနတ်ဆက်လူပဲရဲ့တောထွက်မနေနေတကူစัจ जा ဘိဓမ္မာသံဃာခွင့်ပြုခြင်းဝါစုကိုချက်လာပြီရဲ့ဆောင်ရွက်သုံးလူမဲ့ လာလီနတ်ဆက်လူပရဲ့တောထွက်မနိုင်နဲ့တကူဆက်ကြဘိဓမ္မာသံဃာခွင့်ပြုခြင်းဝါစုကိုချက်လာပြည့်ရဲ့ဆောင်ရွက်သုံးသူမင်းဆိုသာနေနတ်ဆက်လူပရဲ့တောထွက်မနိုင်နဲ့အဲ့ဒါလေးတခုပဲသုံးပါလို့ဆိုတာ တာနေနာဆက်လူရရဲ့တောဝဲအနိနေတာနေနာဆက်လူရရဲ့တောဝဲအနိနေဆိုတာနေနာဆက်လူရရဲ့တောဝဲအနိနေတကူစကြတကူစကြဝိဓမ္မာဝိဓမ္မာသံဃာဖွင့်ပြုခြင်းသံဃာ ကိုစัจ जा ပိဓမ္မာသမာဖွင့်ပြုခြင်းတကိုစัจ जा ပိဓမ္မာသမာဖွင့်ပြုခြင်းတကိုစัจ जा ပိဓမ္မာသမာဖွင့်ပြုခြင်းဝါစုကိုချက်ဝါစုကိုချက်ရပြည့်ရဲ့ရပြည့်ရဲ့ဆောင်းရွက်သုံးလူမင်းဆောင်းရွက် ပါစုကိုကျက်အာမီရဲ့ဆောင်ရဲ့တုံးလူမင်းပါစုကိုကျက်လာပြီရဲ့ဆောင်ရဲ့တုံးလူမင်းကြိုက်အလုံး၃កောက်၃၃ခုပြန်ပေါင်းကြည့်ရဘာလေငါဆက်လူပဲရဲ့တော့ထွန်းမနေနဲ့တကူစက်ကြပြီမှာ ဝါစုကိုချက်သာပြည့်ရဲ့ဆောင်ရဲ့သုံးလူမဲတန်တေ တဲ့ကိစ္စဘယ်နှချက်တေးတဲ့အဲ့ဒီဝါသုလာပြီနေ့မှာဗုဒ္ဓမြတ်စွာတန်တေယူတော်မူတဲ့နေ့နေ့ဒီဝါသုလာပြီနေ့မှာနတ်တွေကဘုရားအလောင်းတော်ကိုတဲ့ဝတ်ပန်းပစဝတ်လဲတော်စကတ်တဲ့နေ့သုံးေးအဲ့ဒီဝါဆိုလာပြီနေ့မှာဘုရားအလောင်းတော်သည်တသိန်းနာပရက်ကိုဆွန့်လူခြင်းနာမလေး ဝါဇိုလာပြီနေ့မှာတောထွက်တော်မူခြင်းနာမငါဝါဇိုလာပြီနေ့မှာမာနကိုနှိမ်နှင်းတော်မူခြင်းနာမ6ဝါဇိုလာပြီနေ့မှာတကူတော်ပြခြင်းနာမ9ဝါဇိုလာပြီနေ့မှာဓမ္မစကြာတရားဟောခြင်းနာမရှိဝါဇုလာပြီနေ့မှာအဘိဓမ္မာတရားကိုဟောခြင်းနာမကိုဝါဇုလာပြီနေ့မှာ သံဃာတော်ကိုခွင့်ပြုခြင်းအကျဉ်းရုပ်ကိစ္စ၉ချက်ကိစ္စဘယ်နှချက်၉ချက်ပါဗျာအဲ့တော့တိတန်လေးတဲ့ဟောတို့မြတ်စွာဘုရားကိုရောမြတ်ကြီးတို့မှာတဲ့စရိယ၃ပါးလောကထာစရိယမြတ်တာထာစရိယဗုဒ္ဓထာစရိယအလုံးသော32ဘုံနာတတ္တဝါများတို့အတွေ့ စိတ်တော်မူတဲ့နဲ့မိမိရဲ့တွေ့ချင်းသားချင်းနဲ့ပြီးတော့အဖြစ်တူချင်းဒါမြင်တွေ့မြင်စိတ်တွေ့ခြင်းအဲ့ဒီလိုအဖြစ်တူခြင်းအဲ့ဒီလိုမျိုးရိုးတို့ရဲ့အကျိုးကိုကျင့်တော်မူတဲ့နမတုကိုရောရဲ့တကူတော်လွတ်လာရေးကျင့်တော်မူတဲ့အေးအဲ့ဒီစရိယသုံးပါလေးတိချေကဝံသိက္ခာလကျင့်တော်မူပါတဲ့ အဲလိုကျင့်တော်မူလို့ပါရမီတော်တွေပြီးပြည့်စုံပြီအဲလိုပြီးပြည့်စုံပြီဆိုတော့မှဘုန်းကြီးတို့ဟိုတုတိတာနတ်ပြည်မှာတထောက်နာဘယ်နတ်ပြည်တုတာဣဒတုတာကနှစ်သက်ခြင်းဣဒကရှိတာနှစ်သက်เสียကောင်းတဲ့ဘုံ အာတို့စာဦးနေပဲဌာနမြို့ရွာပန်းကြဟာပြောစရာကောင်းလိုက်တာပြောစရာကောင်းလိုက်တာပြောတယ်လို့အဲ့ဒီနတ်ပြည်ကလည်းပဲအင်မတန်မှပြောစရာကောင်းဘာလို့ပြောစရာကောင်းတာလဲဘုရားအလောင်းတော်တွေဘုရားရဲ့မဲတော်အလောင်းခမဲတော်အလောင်းတွေရှင်သာရိပုတ္တရာအလောင်းရှင်မဝလရှင်အာနန္ဒရှင်ဥပါလိရှင်တို့တို့ကအဲ့ဒီလိုတစ်ဖက်သူတော်ကောင်းတွေ ပွဲငါနီးနီးပန်းဘူးကြီးဖြစ်တယ်လို့အဲ့ဒီတုတိတာနတ်ပြည်မှာအာလုံးဆုဆုံပြီးတော့သူတော်ကောင်းတွေနေကြလို့အမတန်ပျော်စရာကောင်းလို့သူ့ကိုတုတိတာဘုံဘာဘုံလဲလေးခုမြောက်နတ်ဘုံဘောဟုတ်လားခိုင်ရှိစေအဲ့ဒီလေးခုမြောက်နတ်ဘုံမှာဘုရားအလောင်းတော်တို့လည်းထုံတန်းရှင်လာဓမ္မရာယတထောင်နာ တထောင်နာတော့အဲ့ဒါတထောင်သောစัจ java လာရှိတဲ့အဲနတ်ပြမအပေါင်းတွေကမြတ်စွာဘုရားအလောင်းတော်ကိုဘုရားဖြစ်ဖို့အချိန်တန်ပါပြီဒါကြောင့်လူပြေကိုရှင်း၍လူဖြစ်ဖို့ရာပฏิတန်တေယူတော်မူပါလို့အဲ့ဒီလိုတထောင်သောစัจ java လာတိုက်နတ်တွေက တောင်းပန်နဲ့တွေ့တာကြောင့်ဗုဒ္ဓမြတ်စွာဟာကြည်ချင်း၅မျိုးဘုရားလောင်းတော်နတ်သားကကြည်ချင်း၅မျိုး ကြည်ချင်းဘယ်နှမျိုးတဲ့၅မျိုးပါဗျာအေးကြည်ချင်း၅မျိုးရှိရတယ်ဗျာအဲ့ဒီကြည်ချင်း၅မျိုးကဘုန်းကြီးတို့အာမာတုအာယုပရိစေတာပြီးတော့လောကမှာမင်းမျိုးပုံနာမျိုးတကြွယ်မျိုးသူစင်းရမျိုး အမျိုးလေးပါရှိတယ်အဲ့ဒီအမျိုးလေးပါးထဲမှာ လောကလူသားတွေကဘယ်အမျိုးကို တန်မိုးထားရသလဲအလေးအမြတ်ပြုကြသလဲအဲ့ဒါကိုနာမတ်တွေကြည့်ရပါတယ်။ဘာကြောင့်လဲလူများကတန်မိုးထားပြီးတော့လေးစားတဲ့အမျိုးမှာ ဖြစ်ပါမှ သူ့ကိုဂယုဆိုင်ဂယုဆိုင်မှာတရားဓမ္မတွေဟောဖို့ခြေချွတ်နိုင်မှလိမ့်မယ်။ဒါကြောင့်အခုခေတ်မှာဈေးဆိုတာလူလာတဲ့နေရာဖွင့်ရ။ပြာကန်းပြာကွက်တွေလည်းလူလာတဲ့နေရာမှာမလုပ်ရတယ်ဖွင့်ရတယ်။အဲ့ဒီလိုပဲ။ ဖះပွင့်တယ်ဆိုတာလည်းပဲအာလုံးတတ္တဝါတွေကလေးစားတိုက်တဲ့အမျိုးမှာပွင့်မှာဟုတ်လားအဲဒါကြောင့်တိကုလားတဲ့ဟောအဲဒီအမျိုးကိုကြည့်ရပါတယ်တဲ့ဟောနောက်တစ်ခုနေအပြင်နဲ့မာတုအာယုပရိစေတာမိခင်ရဲ့အသက်တန်းကိုလည်းကြည့်ရဖះလောင်းတို့ရဲ့မိခင်ဟာ ထုံတန်းစင်လာအယဒီဖះလောင်းမွေးပြီးနေ9ရက်ရှိသေရမယ် အဲ့ဒီလိုမိခင်ရဲ့အသက်တန်းကိုလည်းကြည့်ရမယ်တဲ့ဟောကုလပရိစေတာမာတုအာယုပရိစေတာအေးအဲ့ဒီလိုအနေအချင်းကြည်ခြင်း၅မျိုးကို ကြည်ရတယ်တဲ့ဗျဟောအဲဒီလိုကြည်လိုက်တဲ့အခါကျတော့မှ မိခင်ရဲ့နောက်ဆုံးငါ့ကိုမွေးပြီးရင်ခုနှစ်ရက်ရှိသေးမယ်ဆိုတော့10လနဲ့ခုနှစ်ရက်မိခင်ရဲ့အသက်ကိုကြည်ပြီးတော့မှဟောဒီဝါကျုံလာပြီနေမှာတန်တေတော်ယူပါတယ် ဘာကြိုလာပြင်းနေမှာဘာလို့တလဲအေးတန်နေတော့ယူပါတယ်တဲ့အဲ့ဒါကြောင့်တန်နေဒီတော့နာနဲ့မနာဘဝနဲ့နာပေါ့လေတရားဓမ္မအကြောင်းပြတ်သားအောင်ပြောရရင်ကဲဘုရားလောင်းငိုမွေးဖွားမဲ့မေတော်ခမဲတော်တွေကဒီဝါဆိုလာပြင်းနေမှာဥပုပ်မဆောင်ရဘူးလားအေးအဲ့ဒီလိုတွေးရင်ဥပုပ်ဆောင်ပါတယ်ဒါပြင်ဘာလို့ဒီလာပြင်းနေမှာတန်နေတည်တယ်လဲဆိုတော့ ဒီလောကမှာတန်နေတည်တဲ့ရက်လနဲ့အပိုင်းခြားကအေးတစ်မိခင်ရဲ့ယာဒီပန်းပွင့်ပြီးသားခုနှစ်ရက်အတွင်းဖြစ်ရမိခင်ဖခင်တို့ဆုံစည်းခြင်းဖြစ်ရသုံးအဲ့ဒီမိခင်ဖခင်ဝမ်ကိုက်ဝမ်ပိုက်ထဲမှာဖြစ်ထိုက်တဲ့တတ္တဝါတယောက်ယောက်ကလည်းသေဆုံးရင်းကြုံရမယ်ဟောဒီသုံးခုဆုံးရဟုတ်ပါလားအေးဒါကြောင့်ဝါဆိုလာပြီနေမှာဘုရားအလောင်းရဲ့မေတော်ခမဲတော်ဖြစ်ပြီး အိမ်တော်ဤကိစ္စများပြုလေသလားလို့မအောင်မင်းနဲ့တန်နေတည်ခြင်းနယ်ပယ်က9ရက်အတွင်းမှာတည်နိုင်ပါတယ်ဟုတ်ပလားအေးအဲ့ဒါကြောင့်ဒါလေးကတော့ဟိုမိလိနာမင်းကြီးနဲ့အနာကအရှင်သာဂတိတို့လိုခက်ခက်ကက်မေးတဲ့အဖြေပေါ့ဒါကြောင့်ဒီပါဇောလာပြီနေ့မှာတန်တေယူတော်မူပါတယ်နေ့နတ်ဆယ်တဲ့ဟောဘုရားလောင်းအရွယ်လွန်မြောက်ကြီးမားတဲ့အခါကြတော့မှအဲ့ဒီမှာတကားလည်းပဲဘုရားလောင်းဝတ်လဲတော်တွေကိုဘုရားလောင်းဝတ်ဖို့ရပါဆိုလို့ ဟင်းဒါကြီးမိကြိုင်းတာဟင်းဒါကြီးမိကြိုင်းတာအဲ့တော့မိခင်ဖခင်တွေကသားရဲ့လူလောကမှာတော့ဒီဟာအကောင်းဆုံးပဲဒါနဲ့ကောင်းတာတော့မရှိတော့အေးအဲ့ဒါလိုပြောတဲ့အချိန်ကကာလမှာဘုရားအလောင်းတော်သည် ရေခြင်းထက်ပြီးတော့မှကိုက်ကျွန်ုပ်သည် အတိတ်ဘဝကဒါနစသည်ပါရမီဖြည့်ခဲ့သည်မှန်အပ်ကျွန်ုပ်ဝိဇ္ဇမိုးရနဝနာပစုံများဖြစ်ပေါ်လာစေတည်းအဲဒီလိုဒိဋ္ဌာနော အာကုသိုလ်ဖန်ပြီးမှအသင့်ကြာအသင့်ဆိုတာလိုပဲဗုဒ္ဓမြတ်စွာရဲ့လေးသိချေကဘာတသိန်းကာလလိုက်လိုက်လဲလဲခက်ခက်ခဲခဲဖြစ်ကျင်ထားတဲ့ပါရမီတော်တွေကြောင့်ဘုရားအလောင်းတော်ဝတ်ဆင်မှုရနတ်များကပစိုးကိုဆက်သားရတဲ့အဝတ်ကိုဆက်သားရတာလဲဟောဒီဝါဆိုလာပြီနေဟုတ်ပလားဒါကြောင့်တေတန်တေနတ်ဆက်ငကုပြီးသွားပြီနော်နမသုံးလှူပရဲ့တဲ့ဟောအဲ့ဒီပရဲ့လူတာကဘာလဲ ဘုရားအလောင်းတော်ကပါရမီတွေကိုစုံစုံရှိရှိဖြည့်လာတာဒါနပါရမီဆိုတာအေးအခုဆိုကြပါစို့ဒုပရိသဒါနနဲ့ပတ်သက်လို့ပါလာရင်အိတ်သွန်ဖာမောက်တပြားတကြမှမကြအောင်လှူတာကိုဘာခေါ်တယ်လဲဒါနာပါရမီဒါနာဥပပါရမီကသင်လူရရင်လူကြည့်စားသင်ကိုလက်ဖြားမယ်ခြေဖြားမယ်စသည်ဖြင့်အဲ့ဒီလို၆ခြားတယ်ဟောလည်းပဲ 6လတော့လည်းပဲအလှတော့မဖြတ်ဘူးသင်တို့လက်ဖြတ်လို့ကဖြတ်ခြေဖြတ်လို့ကဖြတ်အဲ့ဒီလိုစွန့်လွတ်ပြီးတော့ထူတာကိုဒါနာဥပပါရမီဘာခေါ်ပါလဲနောက်တစ်ချက်ကျတော့သင်တို့လူရရင်လူကြီးစားလူရင်သင့်အသက်ကိုတတ်ပြစ်မယ်လို့ဆိုတယ်အဲ့တော့ဘုရားလောင်းကအသက်မတတ်ချင်လဲတတ်ပြီးတော့ကျုပ်ကတော့လှူခြင်းကိုတော့မဖြောင်းနိုင်ဘူးဆိုပြီးတော့အသက်စွန့်ပြီးတော့လှူတာကိုဒါနပရမတ္ထပါရမီ ဘာပါရမီလဲသုံးမျိုးနော်ဒါနပါရမီ အိတ်သွန်ဖာမောက်တပြားတစ်ချက်မှမကြအောင်လှူတာ အရာပြောပြောတော့မိကုံလန်းကုံလှူတာနေဒါနဥပပါရမီလှူရဲ့လူကြီးစားတင်းရဲ့ဒါကလည်းလက်ခြေတွေကိုဖြတ်ပြမယ်ဆိုဟိုဖြတ်မှသာဖြတ်ကျိုးလှူရတော့မစွန့်နိုင်ဘူးအဲ့ဒါလိုပြူတာကိုဘာခေါ်တယ်လဲဒါနဥပပါရမီကိုရင်ကချင်းလက်ကိုဆုံးရှုံးခံတယ် နောက်သင်လူရဲ့လူကြီးသာသင့်အသက်သတ်ပြစ်မယ်။ဦးသမ္မသာသရောကြောအလူကတော့မဖြတ်နိုင်ဘူးဆိုပြီးတော့လူသားကိုဘာခေါ်လဲ။ဒါနာပရမထပါရမီ၃မျိုးရ။ဒါဒီ၃မျိုးကဘုရားတို့မှသာကျင့်တယ်။ဟောသူ့တဲ့တရှင်းနှိမ့်သွားတဲ့ပိစိကဗုဒ္ဓကြတော့ဒါနာပါရမီဒါနာဥပပါရမီဒီနှစ်ခုပဲကျင့်နိုင်။အသက်ကိုအသေးခံတာမကျင့်နိုင်။ကြွားချပုံလေးနော်။ဒါနာပါရမီဆိုတာအိတ်သွန်ဖမ်းမမိကုန်ရံကိုလှူလိုက်တယ် ဒါနာဥပပါရမီလူရဲလူကြည်သာလက်ပြမဲ့ခြေပြမဲ့ဟောဒီနှစ်ခုပဲပစ္စေကဗုဒ္ဓတို့ဟာလှူနိုင်ခွင့်ရှိအသက်ကိုတတ်မဲ့ဆိုရင် तू မလူတော့ဘူးအသက်တော့သိမခံနိုင်တော့သဘောပေါက်နိုင်မလားပဲဟောနောက်တို့ယဟန္တာကြီးများအဲ့ဒီယဟန္တာကြီးများရိုးရိုးယဟန္တာကြတော့တစ်အေးရှိသမျှမိဂုံရဟန်ကိုအိတ်သွန်ဖာမောက်လှူတာဒါပဲတင့်ခြေလက်တွေကိုဖြတ်ပြစ်မဲ့လှူရဲလူကြည်စားဆိုရင် तू မလူရဲတော့ပါဘူး တင်းအသက်သတ်ပြစ်မယ်ဆိုရင်မလူရဲတော့ပါအဲ့တော့ရိုးရိုးယဟနာစသည်ပုဂ္ဂိုလ်များကဒါနပါရမီတစ်မျိုးသာကျင့်နိုင်တယ်ဟောရှင်မစ္ဆေကဗုဒ္ဓလောင်းလျာတို့ကြတော့ဒါနပါရမီဒါနဥပပါရမီနှမျိုးကိုကျင့်နိုင်ပါတယ်။ဖရာဆိုတဲ့ပုဂ္ဂိုလ်ဖရာလောင်းပုဂ္ဂိုလ်များကြတော့ဒါနပါရမီဒါနဥပပါရမီဒါနပရမထပါရမီ၃မျိုးဘယ်နှမျိုးလဲ၃မျိုးပါ။ဒါဘာကြောင့်ထူတာလဲဆိုတော့ဓာတ်ကြောင့်ထူတာ။ရှင်းပြီနော်။ အေးဒါကြောင့်တန်နေနတ်ချက်လှူပေရဲ့ဆိုတာဒါအကွက်ဖော်မလို့အဲ့တော့ဘုရားလောင်းတဲ့ရုပ်တွင်ဟာသူမတူတော်ဒါဌာနတစ်ခုတည်းပြောတာသီလသာရဘာဝနာနိကမပညာဝိရိယခန္တီသေသာဒိဋ္ဌမေတ္တာဝိခါနောက်ပိုင်းအများကြီးကျန်နေတယ်အဲ့တော့ရုပ်တွင်တော်ဟာသူများနဲ့မတူဘူးဘယ်နေရာပဲကြည်လိုက်ကြည်လိုက်အင်မတမလာပါတယ်တင့်တယ်တဲ့အိန္ဒြေရှိတယ်တိမ်မွေးတယ်နုညာနဲ့ပျော်ပြောင်းတယ်ကြီးလင်းတယ် အဲလိုကြည်လင်တဲ့အခါကျတော့ကကိတာခောရမီဆိုတဲ့အမျိုးသမီးလေးတယောက်ကအဲ့ဒီဖရာအလောင်းကိုကြည့်ပြီးတော့ဩဒီသားမျိုးမွေးရတဲ့အမေအဖေဟာသိပ်ပြီးတော့ဘုံကံကြီးမားတဲ့ကျက်တည်ရှိတယ်ဟောဟုတ်ပလားဒီသားမျိုးမွေးရတဲ့အမေဟာအင်မတန်မှကြက်တည်မင်္ဂလာရှိတယ်ဒီသားမျိုးမွေးရတဲ့အဖေဟာအင်မတန်မှကြက်တည်မင်္ဂလာရှိတယ် နောက်တစ်ခုဒီလိုအမျိုးသားနဲ့များအိမ်တော်ဖွဲ့ရမယ်ပုဂ္ဂိုလ်များဟာအင်မတန်ကျက်တည်မင်္ဂလာရှိတယ်လို့ဇကာသုံးကွန်းဇကာဘယ်နှကွန်းလဲသုံးကွန်းဗျအဲဒီလိုချီးကျူးတော့ဒီကတော့လောကီမျက်နှာအနေအချင်းချီးကျူးလိုက်တာပဲဒါပေမဲ့ဗုဒ္ဓမြတ်စွာ လောင်းလျရဲ့စိတ်ထဲကြတော့ကတဲ့ဟာခန္ဓာယုံနာနုတိမမြဲကြဘူးအနေစာခန္ဓာယုံနာနုတိဆင်းရဲတဲ့ဒုက္ခခန္ဓာယုံနာနုတိတဲ့ ရှုမရဘူးအနတ္တလို့ကြောင်းများအနေထားအပြင်အဲ့ဒီလိုတခါတည်းပဲတန်ဝေခညာနေဖြစ်သွားတဲ့အတွက်ဒါကြောင့်ဒီအမျိုးသမီးရဲ့ချီးကျူးစကားကြောင့်ငါတန်ဝေခညာဖြစ်တယ်ဆိုပြီးတသိန်းနာရွှေဘရက်ကိုဓမ္မပူဇာသဘောမျိုးသူတန်ဝေကစိတ်ဖြစ်အောင်အမျိုးသမီးကပြောလို့အဲ့ဒီကိတာဂေါရမီဆိုတဲ့အမျိုးသမီးကိုတသိန်းနံဘရက်လို့တာဟောဒီဝါဆိုလာပြီနေသုံးခုရှိသွားပြီနော် တန်ဒီနတ်ချက်လူပေရဲ့နံပါတ်3ကဘာပါလဲတောထွဲဒါကတော့တို့ဘုရားဘာသာငဝင်သူတော်ချင်းများသိပြီးကြဖြစ်ပါတယ်အေးဗျာလောင်းတော့အရွယ်တော်29နှစ်ရောက်တဲ့အခါကျတော့သူအတိတ်ပါရမီအခန်းကဏ္ဍအားလျော်ညီစွာဆိုပြီးတော့ဥယျင်တော်မှာသူထွက်တယ်ဥယျင်တော်ထွက်တော့နတ်များကသူ့အိုနမိတ်ပြတယ်ဘာနမိတ်ပြ အဲ့တော့ तू ကမြင်မှုတာမှမဟုတ်ခဲ့ဘူးအမြဲတမ်းရှင်နာတော်မှာမောင်းမမောင်းဒီတောင်းချီပြီးတော့ခံစားပြောပါပြီးတော့နှုညပြောပြောင်းနှုပြောတင့်ဝင်တာတွေကြီးမြင်ရဒီအိုမင်းမစွာရှိတဲ့ဒါကလည်းမြင်မှုပါတယ်ဘုရားကြီးကြောင်းနေမှာတခါတဲ့ဟဲ့ရောင်ပေတူးလေးနဲ့ရပချိုင်နေပေါ်မီယိုတွေထွက်ဒီကနေပြီးတော့အယိုးတွေလက်ဖြံရွေးတွေဘာတွေပေါ်ဟုတ်လားသူ့ရုပ်ကြီးတွေမြင်မှုရမလား အေးအဲ့ဒါပဲဇံပြူသွားကြွေပါရေတုံကမျက်စိမုံသည်တုံရီယံခါခါကိုင်နာထိုင်ကျော်ပြိုင်ပေါ်လာဩခန္ဓာတော်သဘောဥဇရာအဲ့ဒီအိုယူကိုတွေ့ရတော့ယထာရင်းကိုမေးတယ်အမောင်အဲ့ဒီပုဂ္ဂိုလ်ဘယ်နဲ့ခေါ်ဒါသူ့အိုလို့ခေါ်ပါတယ်မင်းလားသူ့အိုအဲ့ဒီသူ့အိုဆိုတာဘယ်ကလာတာလဲခေါ်တာပြောပြီးပြီ ဘုရားလောင်းတော်သိဋ္ဌတအနေနဲ့ကမင်းလည်းဖြစ်တယ်ဘုံကအနုဘောလည်းရှိတော့ကနုပြိုဝင်းသစ္စာလေးတွေကိုကြီးသူကမြင်ရတာ။အုံမင်းရင်းရတာသူဘာမှမတွေ့ဘူး။အဲ့ဒါကြောင့်သူ့အိုကိုတွေ့လိုက်တဲ့အခါလန့်ဖြတ်ပြီးတော့ဟာမောင်မင်းယထာရတာအဲ့ဒါဘာခေါ်လဲသူ့အိုလို့ခေါ်ပါလေ။သူ့အိုဆိုတာဘယ်ရတာလဲ။ဩအရှင်သားကလည်းပဲအရှင်သားတို့ကျွတ်တို့လည်းပဲတဲ့တပြေးပြေးကြီးရင်လာတဲ့ကသူ့လိုအိုရမှာပဲ အဲ့တော့ဘုရားလောင်းမကြီးပါရမီရရှိတော့တာဝိကညာနေဖြစ်ပွားလို့ဟဲ့ငါလည်းသူ့လိုအိုရဒီလိုအိုရမဲ့ဒုက္ခကြီးနဲ့တွေ့ကြုံတဲ့ကငါဥယျာဉ်တော်သွားပြောတာသွားပြောမယ်ဆိုတာဘယ်လိုမှအဓိပ္ပာယ်မရှိမောင်မင်းယထာပြန်လဲအဲ့တော့ကမဲတော်သူတော်နာကဒီကနေ့ရွှေလိုဥပြီးတော့သားလေးကိုကြည့်နေဟာခုနကပဲဥယျာဉ်တော်ပြောပါမယ်ထွက်သွားတယ်အခုသားပြန်လာတယ်မောင်မင်းမြတ်သွားမေးဘာကိစ္စလဲ မှန်လားပါ သူ့အိုကြီးတွေ့လို့ပါတဲ့ဗျာဟာဒီလိုဆိုရင်ငါသားတောထွက်သွားရင်စัจ जा မင်းမဖြစ်ဘူးစัจ जा မင်းမဖြစ်ရင်ငါဒီစัจ जा မင်းအဖေအခေါ်မခံရဘူးကိုင်းတိုင်းလူပြည်သားလူများတို့လေငါရဲ့နန်းတော်နဲ့တမိုင်ဝန်းကျင်မှာလူအိုဆိုတာမရှိစေရအဲ့လိုအမိန့်ထုတ်လိုက်တော့ဟာကိုယ့်ရဲ့အဖွားကိုအဖိုးအိုတွေလူတွေကအဲ့ဒီနန်းတော်နဲ့တမိုင်ဝေးတဲ့ဟိုဘက်ကိုသွားပို့ရတော့ ကိုယ့်ရဲ့ဆွေမျိုးသားချင်းနဲ့ခွဲရတာဒုက္ခရောက်တာပေါ့ကြည်နော်အတ္တအတ္တဘုရားလောင်းအဖေးသွေးမဲ့သူ့သားကိုပုရုဇဉ်နဲမီအေးပုရုဇဉ်စိတ်တတ်နဲ့ကြည့်ပြီးတော့ကသားလေးစိတ်ချမ်းသာဖို့ရအတွက်အများကြီးမိဥဖအိုတွေနဲ့ခွဲနေရတဲ့ဒုက္ခနောက်တကလေးလာရှိတော့ထွက်ပြန်ပြီ အေးဥယျာဉ်တော်ထွက်တဲ့ခါကျတော့လူနာကိုတွေ့ရတယ်။ဘာကိုတွေ့ရတော့အေးဘုရားတောင်ကြောင်းပြသားဒီအချို့အချို့သူအိုသူနာသူသေးဆိုတာတွေတွေ့ဘူးတယ်မဟုတ်လား။ဟာသပင်ကလည်းပဲကျူတူကျက်တဲ့ဟာမြက်ခွန်ကြီးတွေကဖို့ပစုံကြီးတွေကထွက်နှာခေါင်းကြီးကကြီးအဲ့ဒီမှာတခါတဲ့အနာတွေလည်းပင်ကအရည်သုံးရလောက်တွေဖွာဖွာခန္ဓာကိုယ်ကြီးကတခါတဲ့ပဲကြည်မကောင်းမြင်မကောင်းအောင်ဆိုပြီးတော့ဟာရှုနာဆိုင်ကုန်ဆိုတဲ့လူနာ။ အဲ့ဒါတွေ့ရတော့မှယထာရိမေးတယ်ယထာရိနဲ့အဲ့ဒါပါခေါ်တယ်သူနာလို့ ခေါ်ပါတယ်မင်းသားအဲ့ဒီသူနာဆိုတာဘယ်ဟာလာတာလဲဟောဘယ်ဟာလာမှလဲအရှင်သားတို့ကျွတ်တို့လို့တဲ့ဒီကောင်းငါကျင်လက်တွေခန္ဓာကိုယ်ရလာတော့တပြေးပြေးယောဂမေယဖြည်သေးရဲ့အဲ့ဒီလိုပဲဖြစ်မှာဟာဒါဖြင့်ငါလည်းပဲနာရမှာလားဟိုအရှင်သားကတော့ဘာကားနဲ့ထူထားတာမို့လဲ အတူတူဒီသွေးနဲ့သွားနဲ့အယူအကျော်နဲ့လုပ်ပြီးတီထောက်ထားရင်မုတ်ကြမတွေ့နာရမှာပါပဲမင်းသားအဲ့ဒီကြတော့ဩဒီလိုနာရမယ်ခန္ဓာကိုယ်ကဥယျာဉ်တော်မှာသွားပြီးတော့မေ့လျော့ပျော်ပါနေလို့ဘယ်တော်မလဲမောင်မင်းယထာပြန်လဲအဲ့တော့ဘာကြီးကြီးသူရောဒနာက သူ့သားကိုရွှေလိုဥပြီးတော့ကြည်နေတာဟာသားတော်ခုပဲထွက်သွားပြန်လာ မောင်မင်းများမေးသားပါကိစ္စမမဗျာသူနာတွေ့ရလို့ပါလေဗျာ ဟာနန်းတော်ရဲ့တမိုင်တွင် လူမမာမရှိစေရအေးအဲ့ဒီတော့ကတဲ့တိုင်းပြည်သားတွေဟာဘယင်ရဲ့အမိန်တော်ကြောင့်ဆိုပြီးတော့အဲ့ဒါသူတို့ရဲ့အဖိုးအဖွားအဖေအမေဦးကြီးဦးလေးပါကြီးပါတွေရီးကြီးတွေတွေးကြီးတွေလေနာမကျမ်းဖြစ်တဲ့လူတွေတခါတည်းရွှေ့ကြပြောင်းကြဝိကွာစွာနေကြရတယ်ရှင်ရဲ့ဒုက္ခရောက်သွားဖရာအလောင်းအဖေဆိုရင်မဲ့ပုထုရှင်စိတ်တတ်တော့ကြည်လူတို့ဟာရှင်ရသွားတာပဲတိုင်းထား နောက်တကကြတော့မှလေးလာကြတော့ဥယျာဉ်တော်တစ်ချိန်ထွက်ထွက်တော့သူသေးဆိုတာတွေ့တယ်ဘာကိုတွေ့တယ်လဲအလောင်းကောင်မသာအာသူဝပေါ့ဗျာဒီခေတ်ကတော့ဟုတ်လားအဲ့ဒီအလောင်းကောင်ကြီးတွေ့ရတော့ဟဲ့မောင်မင်းအဲ့ဒါဘာခေါ်တယ်လဲဟဲ့ဒါသူသေးလို့ခေါ်ပါတယ်မင်းသားသူသေးကဘယ်ဟာလာတာတုံးသူကလေခုနနုပြိုလမ်းဆန်းတာလေးတွေတွေ့နေရတော့ဒီသူသေးဆိုတာကြားလည်းမကြားဘူးတွေ့လည်းမတွေ့ဘူးမသာအာသူပါ အခုမှဖြုံးငနဲ့တွေ့ရတော့ဟာတခါတည်းပဲနေရွက်တွေပါလေးကားခေါင်းတွေပါလေးကြီးအမွေးတွေပါလေးထောင်ခါပြီးတော့ကြောက်ဒါပါခေါ်တယ်ဒိကြတော့လေခုနပြောတဲ့တစောင်းလေးပေါ့ဗျာဓမ္မပုံစံပေါ်မှာဒီသေးနေတော့တခါတည်းပဇာကြီးကဟာရှားကြီးကတင်လေလက်ဘဲမှာတခါတည်းပဲအေးထွက်ပြီးတော့လောက်တွေကဖွာဖွာ ခန္ဓာကိုယ်ဖိုက်ခေါက်တွေပါတိမသိအကုန်လုံးတကူလုံးပေါ်လိမြင်မကောင်းရှုမကောင်းအောင်ဆိုပြီးတော့ဘေးကလက်ထတွေကြီးတွေခွေးတွေကဝိုင်းညလူကြဆွဲကြရက်ကြနတ်တွေကပြထားတာကိုအဲ့ဒါကြီးတွေးတော့ကြောက်လန့်ပြီးတော့အဲ့ဒါလူတွေလို့ခေါ်ပါတယ်လူတွေပဲဟာလားဩအရှင်သားကလည်းပဲရှင်တို့ကျွန်ုပ်တို့လည်းဒီလိုပဲခေါင်းကားချင်းလည်းအသက်တွေရလာတော့တနောက်ဆုံးကြတော့ဒီဟာမဟုတ်ချမသိဘယ်သူမှသိရမှာပဲအေးဒါလို့ သေဟမအမျိုးကဥယျင်တော်မင်္ဂလာမှာသွားပြီးတော့ပြောပါလို့ဘယ်တော်မလဲကိုင်မောင်မင်းမြယထာပြန်လဲရာတဲ့ရွှေနန်းတော်ပြန်လဲလာတော့ဘယင်းသုတော်ရဏခမဲအဖေကကြည့်တယ်ဟာသားလေးခုမှဥယျင်ထွက်သွားပြန်လာဘာကိစ္စလဲမေးတော့သူသိမြင်လို့ပါဗျာအဲဒီကြတော့မှငါရဲ့နန်းတော်ရဲ့တမိုင်ဝန်းကျင်အတွင်းသူသေးမရှိရ အာအဲ့ဒီကြတော့ခုန9ရထား3ရထား4ရထားတွေကအမိန်တော်ကြောင့်ဆိုဟိုးဝေးကွာတဲ့နေရာမှာသွားပြီးတော့ထားကြရပင်မရအလုတ်ပြက်အကင်ပြက်ကြည့်ဘုရားအလောင်းရင်အဖေးလို့ဆိုရင်မဲ့လို့ကလောကီနယ်ဘက်မှာရှိနေတော့ကသားလေးတယောက်ရဲ့ချမ်းသာမှုအတွက်အများလူတို့ဟာဆင်းရဲကြတယ်ဟုတ်ပလားသူ့ကိုအပြစ်မမြင်နဲ့သူ့လိုပုထုဇဉ်ဆိုတဲ့ဘုန်းကြီးတို့တထွေမှာလဲတပည့်လိုအမြင်ချင်းတတ်တယ်မှန်ရလား မယုတ်သီးကတောင်းနဲ့ပဲထားတာဥနဲ့ပဲထားတာဇလုံးနဲ့ပဲထားတာဘာဖြစ်တော့စက်တယ်ဘာဖြစ်တော့အေးဒါပဲဘယင်ပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်ယောက်ျားပဲဖြစ်ဖြစ်ဘုန်းကြီးပဲဖြစ်ဖြစ်မတိလားပဲဖြစ်ဖြစ်အတ္တဆန္ဒတဲ့ပုထုဇဉ်တဘာဝဆိုတာဒါလေးကိုဘုန်းကြီးတို့သတိထားကြအဲ့လိုသတိထားတရားနှလုံးသွင်းလိုက်တော့ကတဲ့ဟောပြောင်းမြန်အနေထားဖြစ်လာတယ်အိုးလူဆိုတာအိုရမှာငါတယောက်တည်းအိုရမှာမဟုတ်ပဲပဲ အဲ့တော့မောမိကလာငါကောင်းမှုတွေပြည့်စုံအောင်လုပ်မယ်လူဆိုတာနာရမယ်ငါတယောက်တည်းနာရမှမဟုတ်ပဲပဲခုနကဇလုံးနဲ့ထားအိုးနဲ့ထားခွက်နဲ့ထားဘယ်တည်းထားတဲ့ငရုတ်သီးဖြစ်ဖြစ်ဘာဖြစ်တယ်လဲစသလိုပဲအခုလဲတရုတ်ကလာပုံလာလူမျိုးတရားတပန်လွားသေးသည်ဘယ်လိုပဲဖြစ်ဖြစ်နာရတဲ့သဘောရှိတယ်အေးအဲ့တော့ငါဒီနာရကမသေးမီကလာကောင်းမှုကုသိုလ်တွေငါပြုမယ်ဒါလို့တံဝေခညာယူချရမှာနော်နောက်တစ်ခုတဲ့သေတတ်တဲ့သဘော အေးအသေးတွေးတော့တချို့ကကိုမေကိုဖေချမှာတန်းတာပြီးအော်ကြီးဟိကျငိုကြတယ်သူများမသားသေးတော့ကိုကကက်ချက်ဖွင့်မပြက်ဘူးဗျဒါအတ္တပဲအဲ့တော့အဲ့ဒါကိုတွေးလိုက်ဩငါတို့လည်းပဲသိရမယ်အဲ့တော့မသိမိကားလားပြောနေလို့ပါနေလို့မဖြစ်ဘူးကိုကုသိုလ်တွေစုံလင်အောင်လုပ်မှာပဲဆိုတော့ဟောဒီအသိစိတ်ရဖို့ရရှင်းမလားအဲ့တော့ဘုရားအလောင်းအဲခမဲတော်ကိုသွားအပြစ်မတင်နဲ့ဘုန်းကြီးတို့ကကိုစားပြီးပြီးတော့ကိုတိုင်းဒီစားသွားမှာကာရိုက်တာဆိုတဲ့ ဇတ်ဆောင်ခံစားကြည့်ရမယ်ဟုတ်ပါလားဗျာခင်ဗျားတို့ရုပ်ရှင်တွေဘာတွေကြတော့ကိုယ်တိုင်ခံစားကြည့်တာမဟုတ်လားမလေးမင်းသမီးလေးကလွမ်းပြတော့လေအောင်မလွမ်းကုန်ကြတာလူရှင်တော်တွေကဟာတိုက်တော့လေဟာဆိုရည်ရဗျာအဲ့ဒါသူ့ရဲ့ခံစားမှုကိုယ်ထံကူးလာတာမဟုတ်လားအဲ့ဒါကြတော့ကူးရတဲ့ခொနတရားသဘောကြမကူးရဘူးဗျာမှန်ရဲ့လား တရားနာတယ်နာတယ်ဆိုတာအဲ့ဒီဓာတ်ကူးဖို့ရငါလဲအိုရတဲ့နာရတဲ့သေရတဲ့မအိုမနာမသိမိကလားငါကုသိုလ်ကိုရှာရမယ်ဟောတာလေးရရောအာသူအိုနာတိကြားတဲ့ကအမြတ်ထွက်သွားလို့အမိုက်ထဲကရွှေထုတ်လိုက်တာပဲသဘောပေါက်မလားအေးနေရာကတိုင်းကိုယ်သူပြုတ်ပြီးတော့ပုထုဇဉ်အရှင်ဆွေငါလဲပုထုဇဉ် ငါလည်းပုရုဇဉ်ဆိုရင်ပုရုဇဉ်မှန်သမျှငရုတ်တိကတောင်းတဲ့ထားတာခွက်ထက်ထားတာဇလုံးနဲ့ထားတာဘယ်တဲ့ထားတာငီဒီငရုတ်တိစသလိုပုရုဇဉ်တဘာဝရဲ့တွေ့ကြုံမှုတွေကိုမိမိတို့ကတတိတဝေကညာရပြီးတော့အဲ့ဒါကိုလွန်မြောက်အောင်လုပ်ရမယ်ဟုတ်ပလားဒါပွိုက်မယ်ခိုင်းတော်ပြီတန်တင်နာကျက်လူပဲတောထွက်အဲ့ဒီရဲ့နောက်ကြတော့မှပရိသတ်ရေယဟန်းကိုတွေ့ပြ လေးလကြာသွားတော့သူသေးတွေ့ပြီးတော့လေးလကြာတော့ဥယျာဉ်တော်ထွက်တော့ဟောယဟန်တွေ့မောင်မင်းအဲ့ဒီပုဂ္ဂိုလ်မမြင်ဘူးသူကခုနကလှပါတဲ့တခါလေမင်းသမီးမင်းသားနုညဆိုးပြေတဲ့နုနဲ့ငယ်ရွယ်တဲ့ဟာတွေဒါမြင်ရတော့ဒီယဟန်ဆိုတာသူမြင်လည်းမြင်ဘူးကြားလည်းမကြားဘူးအဲ့တော့မှယဟန်ကထိုင်ပြီးတော့မှတရားရှုနေတာတွေ့ရတော့မောင်မင်းအဲ့ဒါဘာခေါ်လဲမှန်လားပါယဟန်လို့ခေါ်ပါတယ်ဖေယဟန်ကဘယ်ရတာကလဲအာ ကိုရောမင်းသားကလည်းပဲတဲ့စောစောပိုင်းကတဲ့လေးလားတချင်းလေးလားတချင်းသူအိုသူနာသူတွေတွေတွေ့ခဲ့တယ်မဟုတ်လားအဲ့ဒါဒီလေအရှင်သားတို့ကျွန်တော်တို့လိုကနေအိုရနာရသေးရတာဒီဟန်ဆိုတာလေတခြားမဟုတ်အရှင်တို့ကျွတ်တို့လိုကနေပြီးတော့အဲ့ဒီလိုသင်္ကန်းဝင်ပြီးတော့အိုနာသေးဆိုတာကလွတ်မြောက်အောင်တရားကျင့်တဲ့ပုဂ္ဂိုလ်အဲ့ဒီကြမှာသူ့နှလုံးသားမှာဘွားကနေဆိုပြီးတော့ပေါ်လာဟာငါငကူကအိုရမယ်နိုင်ရမယ်တေရမယ်ဒါကြီးတွေကလွှမ်းမိုးအုပ်ချုပ်ပြီးတော့ငါမှာ အရေးမိုးသောလင်းရင်မိသောသစ်ပင်လိုငါစိတ်တွေဟာရှင်တန်လွတ်လူခွင့်မရဟာခဏိတော့ဥနာတိကယဟန်ဖြစ်ပြုတ်ပြီးတော့ကြည့်ရင်လွတ်မြောက်နိုင်တယ်ဆိုပြီးတော့မှသူ့စိတ်ထဲမှာကြည်လင်သွားကြည်လင်သွားတော့မှငါခဏိပဲတောထွက်မယ်အေးအဲ့ဒါနေမှာအဲ့ဒီနေ့မှာပဲရတော်တရာဗိမာရွှေလိုသူ့ရဲ့ကျင်ရတော်ကဟောသားကလေးမွေးဖွားတယ်ဗျာပါလေးမွေးဖွားတော့ဘယ်နေ့မှာတော့ တော်တော်တော်တော်ထွက်မဲ့နေပေါ့ဟုတ်လားဘယ်နေပါတော့အဲ့ဒီနေ့မှာမွေးဖွားလာတဲ့အခါကျတော့မှဟိုလူသဘောအရာဝမ်းသာအာရနဲ့တခါတည်းသွားလျှောက်တာပေါ့အရှင်မင်းလားအေးရသောရတာဗိမာရှုလို့မဲတော့ကယနေ့သားတော်လေးဖွားမြင်ပါပြီဆိုတော့သူများလို့ဆိုရင်တော့သိဝမ်းသာအာရတက်ကြွမှာဒါပေမဲ့သူ့ဘုမှာယနေ့မှတို့အိုနာသေးကလွတ်မြောက် ငါတောထွက်တရားကျင့်မဲ့ဆုံးဖြတ်ထားတဲ့ပုဂ္ဂိုလ်ဘုရားလောင်းကြတော့ဘာဖြစ်သွားလဲဟာဒုက္ခပါပဲဟိုးလကိုရာဟုငါပုတ်ဖမ်းတယ်လို့ခဏိဒီသားအတွက်ကြောင့်များငါအတွက်တောထွက်ခြင်းအလုပ်များအနှောင့်အယှက်ဖြစ်မှလေလားဟုတ်ပလားအဲ့ဒီမှာရာဟုကိုသူရင်ဖမ်းတယ်လို့ဆိုတဲ့စကားကြားရတော့လာပြီးတော့ရှောက်ထားတဲ့မတ်ကြီးများကကိုအောင်ထေးကြီးလို့ပေါ့နားကထိုင်းနားကထိုင်းတော့ အဲ့ဒီဘုရားလုံးကညီးတာငါသားလေးမွေးဖွားလို့ငါမှခဏတောတွက်တဲ့အလုပ်များလားငပုတ်ဖမ်းတယ်လို့အနှောင့်ယှက်ဖြစ်မှလားဟိုမှာတော့ရာဟုလို့ခေါ်ပါတယ်အဲ့ဒီအတန်ကြားသွားတော့အဲမင်းသားကသူ့သားလေးရာဟုလားအမိပေးတယ်ဆိုဖြစ်သွားရောဗျရွှေနာရွှေနာမဟုတ်လားအတားတိုင်းနဲ့တော့ဒါကြောင့်အဲ့ဒါလိုဖြစ်သွားတာအဲ့ဒီနေ့ကြတာမှာပို၍ဆုံးဖြတ်ချက်ချလိုက်မဖြစ်ဘူးဒီသားလေးကြီးလားလို့ဒီတာတာပလီပလာနဲ့ပေပေမင်းမင်းကိုကိုမမ ပြောတာဆိုတာကျွင်ငါမှာတမှုရိယနှောင်ကျိုးကပို့ပြီးတော့ရစ်တော့မယ်ဆိုပြီးတော့မှအဲ့ဒီမှာခုနကယထာရင်းကိုပြောထားတယ်မင်းကနေညာရှိတော်မင်းကန္နကမောင်ဆန္ဒပေါ့ဗျာဖွားရတော်မောင်ဆန္ဒမင်းရှိတော်မင်းကန္နကအယံသင့်ပြင်ထားလူတွေအိမ်မောကြတဲ့အခါတောထွက်မယ်ဆိုပြီးတော့မှအဲ့ဒါဘုရားအလောင်းဒီတားလေးကိုလောကီတမှုရိယအရာနည်းနည်းလေးတော့မှုန်းမွေးတော့ပေးရင်နေတာဒါကြောင့်ကြာကြီးတော့လှတယ်ဆိုတာကြားဘူးတယ်မဟုတ်လား မရေသောကသူသားလေးရင်ဝင်ပိုင်အိတ်နေတာကိုလှကြည့်ပြီးတော့မရေသောနိုးသွားရင်ဒီတောထွက်တဲ့အလုပ်ကြီးပြက်မှာမို့သားလေးသားလေးကိုချစ်ရဲ့နန်းရှိရင်ရဲနဲ့တခါတည်းမျက်စိမိတ်ပြီးတော့စွတ်ဆိုပြီးတောထွက်လာခဲ့တာဟောဒီဝါဆိုလာပြီနေဗျာဘယ်နဲ့တော့လောကလွယ်ပါမလားအဲအဲ့ဒါမလွယ်တဲ့အလုပ်ကို လုပ်လို့ထူးခြားတာပဲရှင်းမလားအဲ့တော့ဘယ်နှခုရသွားပါလဲတန်တေနတ်ချေလူပဲရဲ့တောထွဲ ဟောမန္နိနေမန္နိနေကတော့ဘုရားလောအဲ့ဒီလိုတောထွက်တယ်တောထွက်တာခါဝါဆိုလာပြီနေဖြစ်တဲ့အတွက်တည်းကြောင့်မန္နာသားကရှေ့ရနေပြီးတော့အလောင်းမင်းသားခဏမြန်နေပါမများဘူးခုနှစ်ရက်ပဲစောင့်ခုနှစ်ရက်စောင့်လို့ရှိရင်အရှင်းအတွက်စัจ जा ယရဏဆိုင်လာလိမ့်မယ်ဒါကဖြားယောင်းတာတိမ့်တွင်းတာလှက်ပတ်တာပိတ်ပင်တာဘာကြောင့်လဲဘုရားအလောင်းတကယ်တောထွက်လို့ဘုရားဖြစ်သွားပြီဆိုရင်လူတွေကိုတရားပြတရားဟောတော့ အဲလိုကျွဲလူတွေကအမြင်မှရပြီးတော့မှအာတခါတည်းတရားဓမ္မတွေကျင့်သုံးညအိမ်တော်သားမွေးရှိပွားရေးမလုပ်ရောရင်သူ့လက်အောက်ခံငယ်သားတွေကနဲသွားမှဆိုလို့အဲ့ဒါကြောင့်သူကနေပြီးတော့စัจ जा ယရဏနဲ့ဖြားရောက်တာအဲ့ဒီစัจ जा ယရဏဆိုတဲ့အကြောင်းကိုပြောရရင်လည်းပဲနောက်ထပ်ဆွန်းတရက်ကရလေ။ဒီနေ့နဲ့တော့ပြီးမှမဟုတ်ဘူးဟုတ်လား။စัจ जा ယရဏကြီးဖြစ်ပေါ်လာဘူး။အဲ့တော့တရားမှတ်1တထောင်မှတ်1အဲ့ဒီစัจ जा ယရဏဖြစ်လာ။ဟုတ်လား။ ဒါဖြစ်လာလာရင်ဒေါခင်ကနတ်ပင်ကဆက်ပြီးတော့ကိုက်ရုံရှိတာပဲဟုတ်လားအဲ့ဒီစัจ जा ယရဏကြီးစိုက်လာပါလိမ့်မယ်လို့တားတယ်တားတဲ့အခါဘုရားလောင်းကဒလော့ကိုင်းပြီးတော့ဟဲ့နတ်သားဖယ်လို့ရှားလို့ဒီစัจ जा ယရဏငါဘဝသန္တရာကြီးများတွားတွေးခဲ့လေပြီဒါပေမဲ့ငါစัจ जा မင်းဖြစ်လို့ငါမှသာလောကီဘက်ကချမ်းသာတယ်ဆိုတဲ့လူတို့ရဲ့အမြင်အတွေ့အခေါ်ရရှိတာပဲတကယ်တမ်းကျတော့ဩနာတိကမလွတ်ဘူး အခုငါအုံနာတိလွတ်တဲ့တရားတခါတည်းပဲရှာမလို့အသင်ဖယ်လို့လို့ဓာချင်းချင်းထွက်တာဟာအဲ့ဒါမန္နကိုနှိမ်နေတဲ့နေရလဲဟောဒီလေးပါပဲခင်ဗျားတို့တမန်ငါရှာငါအိမ်ကထွက်တဲ့ရှေ့ရတာမာစီရီကပေးပါမယ်မထွက်ပါနဲ့ဆိုရင်ဘယ်လဲတော့ထွက်အောင်မလားသိကြတယ်မဟုတ်လားဟမ်အဲကြောင်းသွားမလို့တို့ကဟာမသွားနဲ့ခင်ဗျားခဏမာစီရီကပေးမယ်ဆိုရင်တော့မလာတော့ဘူးလား မနေ့ကလာမလို့ဗျာမာဇရီကလာပေးတာနဲ့တပည့်တော်တို့အဲ့ခံမွဲလုံနေတာပြီးရတဲ့အကိုင်းအဲ့ဒါပဲဗျာတို့နဲ့ကြွာချားတယ်ဆိုတဲ့အကြောင်းသဘောပါပြီနော်ဆိုလိုက်တန်ဒီတန်ဒီသာသလူရရဲ့တော်ထွက်မှန်နေနေအေးအဲ့ဒါတော်ထွက်မှန်နေနေတာတဲ့ဗျာဒါနေမကဘူးနောက်ဖခင်ဖြစ်မဲ့နေ့လည်းပဲမှန်နေနေတာပါပါသေးတယ်တော်ပြီအဲ့တော့၅ခုနံပါတ်6ကပါပါလေတကူဟုတ်လား အဲ့တော့တကောဆိုတော့ဘုရားဖြစ်ပြီဘုရားဖြစ်ပြီးတဲ့အခါကျတော့တဲ့အဲ့ဒါဘုန်းကြီးတို့တိဋ္ဌိဆရာကြီး6ဦးဆိုတာရှိအဲ့တော့ပြောလို့ချက်ကဘာလို့ဆိုတော့ဒီတကူပြခြင်းနဲ့ပတ်သက်ပြီးသမိုင်းရပြောရမယ်ဆိုအများကြီးပဲအဲ့တော့အချင်းချုပ်ကလေးပေါ့လေတထေးတူကရေချွင်းရင်မတ္တစန္ဒကုသားဆိုတာရစန္ဒကုဆိုတာလက်လေးတွေကိုတသိမ့်တန်နဲ့ရှင်းကိုတသိမ့်အဲ့ဒါကြီးကိုသူကရလာတော့ကသူ့ရဲ့ရှိပွားရေးအတွက်သုံးမပြုဘူး သူကပစ္စည်းရှိနေတာလောကမှာယဟနာယဟနာနဲ့ပြောကြတယ်ကွာအဲ့ဒါကိုငါစမ်းမယ်သူရဲ့အဲ့ဒီစန္ဒကုအတုံးကြီးကိုတခါတည်းသပိတ်ထွင်းသပိတ်ထွင်းပြီးတော့ဝမ်းအတောင်60ထိပ်ပြားမှာသွားဆွဲတာယဟနာဆိုရင်ယူပြအဲ့ဒီယူပြတဲ့ပုဂ္ဂိုလ်ဆွေဟောမျိုးရောငါတို့တထွေကြည်ညိုမယ်ရှိကမယ်လှူဒါန်းမယ်တကားအဖြစ်နဲ့တပိခံအဲ့တော့တရက်နှစ်ရက်သုံးရက်လေးရက်ငါးရက်6ရက်လောက်အထိဘယ်သူမှမယူဘာမလို့မယူတာတော့ဆိုတော့လည်းပဲ ရာသံဃာဘုရားရဲ့သားတော်သံဃာတော်များကအလိုနှဲကြတာကိုအဲ့ဒီအလိုနှဲတဲ့အခါကျတော့မှ6ရက်မြောက်နေ့ကျအရက်သမား2ယောက်ကဒါကြတဲ့မြို့ထဲကအဲထွက်လာဟိုမှာရှင်မာမောက်ကလာနဲ့သူတပည့်ရှင်ပိန်တော်လာဗာရတော်သားတို့ကလည်းပဲဆွမ်းကဝင်လာအဲ့ဒီနေ့ဆုံညအရက်သမားနဲ့တန်ဃာတွေနဲ့ဆုံညတော့အရက်သမားတွေကရိတ်တာလောကယဟန္နာယဟန်အလကားအာလူပေးနေရတာဟာတမောလားကွာ တထေးကြီးဆွဲထားတဲ့သပိတ်ဘယ်သူယူနိုင်လို့လဲကွာသွားဆွာအဲ့လိုဆွာတဲ့အခါကျတော့မှရှင်ပိန်တော်လာကဆရာမောက်ကလန်ကိုပြောတယ်ဆရာရွှတ်တို့ကိုလူတို့တွေအထင်မြင်သေးနေပြီအဲ့တော့ဖះပြီးရင်ဆရာတကိုးကြီးအဲ့ဒီတပိတ်ကိုယူပြလိုက်ပါအာငါရှင်မင်းလည်းဒီလောက်တော့တကူတတ်နိုင်သားပဲအဲ့ဒါမင်းပဲယူပြလိုက်ပေါ့ဒါနဲ့ရှင်ပိန်တော်လာကတခါတည်း အဲတကောအဲ့ဒီပါအဘိညာဉ်ဇံဝင်စားပြီးတော့ကြောက်ဖြာကြီးကိုတခါလဲချီမနဲ့ညှက်ပြီးတော့ဝဲပြလိုက်ချိုလိုချိုလိုချက်ကရန်ကုန်တမျိုးလုံးမဲမောင်သွားကြည့်လိုက်တော့ကြောက်ဖြာကြီးအာအဲ့ဒီမှာတခါလဲအဲ့ဒီကဖောက်ပြီးတော့ရှင်ပိန်တော်လာကိုမြင်ရဟာရဟန်းကကြောက်ဖြာကြီးချီပြအမလီလွတ်မြန်ကြရင်တော့ဒိုးတော်စီတီညက်ညက်ချိန်ပါပဲဟုတ်လားဘုရားကြီးသိက္ခာတော်မူပါသိက္ခာတော်မူပါအဲ့ဒီမှာကြောက်ဖြာကိုဖယ်ပြီးတော့မှခေါင်းကအတောင်60ထိပ်ကပါတော့ စာနာကုသပိတ်ကိုယူပြလိုက်တထီးနဲ့တကွမြို့သူမြို့သားတွေအော်တိုက်ပြီးတော့လိုက်သွားကြအေးလိုက်သွားကြတော့ဘုရားကဒီလိုနေရာမှာနေဟိုလိုတိမ်လောင်းမှာအဲ့ဒီဆူဆူညံညံဖြစ်နေတော့ဘုရားကအာနန္ဒဘာသာနေလဲမမရှင်ပိန်တော်လားအဲတတိကဟိုတောင်ဝါတောင်60ထိပ်ပြားမှာဆွဲထားတဲ့စန္ဒကုသပိတ်ကိုယူလာတကိုးနဲ့ယူပြလို့နောက်ကနေပြီးတအန်တအောနဲ့တပိခံမှုကလိုက်တာ ဟာဒီလိုဆိုရင်ငါဘုရားသာသနာပြက်ကုန်လိမ့်မယ်ခဏိအစတကူမပြရဘုရားကပိတ်ပင်လိုက်တာအေးဘာကြောင့်တော့ဆိုတော့ဒီနေရာသတိထားဖို့ဗျာတကူပြရင်တကူပြတဲ့လူတာအထင်ကြီးတာတကူမပြတဲ့တာမန်ယဟန္တာကိုအထင်မကြီးဘူးဒါကြောင့်ဒီခေတ်လူတွေကြီးဗျာတော်ကြဟာဘဝခြေကနာပေးတယ်အာဟောသိတိတင်ပေးတယ်ဟိုကဘေးရင်ဟောပေးတယ်နတ်တိုက်တယ်ဓာရည်တယ်ရေရရာချိပေးတယ် အဲ့ဒီဘုန်းကြီးတွေစီသာသွားကြတဲ့လူတွေကတကယ်စာသင်စာချတရားဟောတရားပြတဲ့ပုဂ္ဂိုလ်ဘယ်သူမှလာတော့ဘူးဗျသဘောပေါက်မလားဒီနေ့နဲ့တော့ fit site ပဲဒီခေတ်နဲ့တော့ဟုတ်လားအေးအဲ့ဒါပဲဗျဒါကြောင့်မြတ်စွာဘုရားကတကူပြတဲ့လူကသာအထင်ကြီးမယ်အဲ့ဒီတကူဆိုတာပုထုဇဉ်လည်းပြနိုင်တယ်ဘာပါလဲအေးယဟန္တာဖြစ်ပေမဲ့လို့တကူမပြနိုင်မဲနဲ့ရိုးရိုးကိလေသာကင်းတာရှိတယ်အဲ့တော့သူတို့ရဲ့ကြွာချချက်ကကာမဂုဏ်နဲ့ဖြားရောက်ကြည့်လိုက် ဟုတ်ပလားအဲ့ဒီရိုးရိုးယဟနာဖြစ်တဲ့ပုဂ္ဂိုလ်ကိုပိုက်ဆံနေမိမလှလေးတွေသွားပြီးဖြည့်ဆည်းကြည့်လုံးဝမပြည့်စုံဘူးခေါင်းကတကူနဲ့ပုဂ္ဂိုလ်ကြတော့ပိုက်ဆံနဲ့မိမလှဖြည့်ဆည်းလိုက်ဘုံဆိုပြန်ကြဒါကွာတယ်တဘောပါပလားအဲ့တော့တို့လူတွေကအဆန်းနေကြအထုတလိလုတ်ပြိုင်ဟာယဟနာယဟနာကြီးတို့ဖြစ်ဖြစ်နေကြတယ်ဗျဒါကိုသတိထားကြဖို့အရေးကြီးပါတယ်ဟုတ်ပလား အဲ့ဒါကြောင့်ဘုရားကတကူပြတဲ့ပုထုဇဉ်ကိုတော့အထင်ကြီးကိလေသာကင်းတဲ့ယဟနာကိုတော့အထင်သေးဖြစ်ရင်ဒီလူတွေကသိအပြစ်ကြီးမှသို့လို့ဘုရားကတကူမပြရာပိတ်လိုက်တော့ဟောခုနကဘုန်းကြီးတို့ဂိုင်းဆရာကြီး6ဦးလေမဂရီကောသာရာจิตာကိတာကမလပကူရာကိသာနန္ဒီကနာနာတာဗုဒ္ဓသင်္ကြရဗိလာထဘုရားကတကူမပြဘူးဆိုမှသူတို့ကထထထောင်ကြတယ်ဟွန်းတကူပြန်ရင်တော့ကွာတကူပြန်ရင်တော့ကွာဖြစ်လာတာအဲ့တော့မှဘုရားက ကိုင်းငါတကူပြိုင်မယ်လို့ပြောလိုက်တာပြောလိုက်တော့ဟိုကပြန်ထိုးပြန်ဟင်းဖះကတကူမပြဘူးလေသူထုတ်တဲ့အမေ तू မလိုက်နာဘူးဘယင်နေတိဟိုလူတွေလည်းနဲတာမဟုတ်ဘူးသွေးထိုးတာအဲ့တော့ဘယင်တွေကလာလျှောက်တယ်ရှင်မယားတကူပြလို့တင့်တော်ပါမလားအရှင်မယားပဲတကူမပြရဘူးလို့ပြညတ်တားမြစ်ပိတ်ပင်ထားတယ်ပေါ့အဲ့တော့ဘုရားကကောက်မိလိုက်တယ်မင်းတရားတဲ့တင်ဥပဒေတွေထုတ်လွှင့်တယ်တဲ့အဲ့ဒီဥပဒေဟာတင်လိုက်နာဘူးလားပြည်သူပြည်သားလိုက်နာဘူးလား ပြည်သူပြည်သားလိုက်နာဖို့ပါဗျာငါလည်းပဲဒီတိုင်းပဲတဲ့ငါတပြည်ဒီသားတကူမပြငါပြမယ်အဲ့ဒီကြမှာဟိုမှာအချင်းကြကြပါအဲ့တော့ဘယ်နေရာတကူပြမှလဲဆိုတော့တရက်ဖြူပင်ပေါက်တဲ့နေရာမှာ ပြမယ်ဆိုတော့ဟာဒိဋ္ဌိတွေကတခါလေသူ့လူတွေငါပိုက်ဆံပေးပြီးတရက်ပင်ရှိတဲ့အကုန်အလန်းခိုင်းတယ်ဟုတ်ပါလားအေးအဲ့တော့မန္တကြီးတခါလေစောက်ထားတယ်ဟိန်းနေအောင်စောက်ထား အေးအဲ့တော့မှတခါလဲဘာလို့တုံးဆိုတော့မြတ်စွာဘုရားကလည်းကိုင်းတကိုးပြလို့ချိန်တဲ့အချိန်ရောက်နေပြီတရက်ပင်မရှိသေးဘူးမန္တကြီးဆောက်ထားပြီအဲ့ဒီကြတော့မှဒါကြတဲ့ပဲဥယျင်ဆောင်ကရွက်ပုံးသီးပေါ့ဗျာကျန်းနေတဲ့အဲ့ဒီအသီးကိုမြတ်စွာဘုရားဓမ္မဒါကြတဲ့ပဲဖြော်ရည်လုပ်ပြီးတော့လှူလိုက်တယ်လှူလိုက်တော့မှဘုရားကအဲ့ဒီတရားစီကိုဒီနေရာမင်းဆိုင်ဆိုပြီးဘုရားကတပိတ်ချေးရည်နဲ့လောင်းလိုက်တော့ချက်ချင်းတရားဖြူပင်ကြီးပေါက်လာသူတို့ဘာနဲ့မှမလုံနိုင်တော့ဟုတ်ပါလား အဲအဲ့ဒီကြတော့မှယန္တနာမန္တမှာဘုရားကဒီညာဘက်မျက်စိကမီလျံဘယ်ဘက်မျက်စိကရေအလျံညာဘက်နားကရေဘယ်ဘက်နားကမီညာဘက်တခါတည်းပဲအဲဘုန်းကြီးတို့နှာခေါင်းကရေအဲဘယ်ဘက်နှာခေါင်းကမီပေါ့လေအဲ့ဒီလိုအစုံအစုံနဲ့ဆိုရေမီအစုံစုံပြတာဒါဘယ်သူမှမလုံနိုင်တကူရှိတဲ့လူတိုင်းမလုံနိုင်ဘူးဗျာအဲ့ဒီအလုတ်ကိုပြတဲ့အခါကြတော့မှအာတခါတည်းတိတ်တိတ်တွေအရှုံးကြီးရှုံးပြီးတော့သွားကြပါတယ်။ကိုင်းတော်ပြီပြောလိုတာကအဲ့ဒီလို လူနာပြမတတ္တဝါတို့အားတကူပြတာဟာလည်းပဲဘဝဇုလာပြီနေတကူပြတာဟာလည်းအေးဝါဇုလာပြီနေဗျာသူ့ရဲ့ရှေ့နောက်ဆက်ဇလန်းနေတော့ရှိတယ်တော်ပြီးဆိုင်ရပဲတကူပြီးတော့စัจ जा ဘာပါလဲစัจ जा ဆိုတာအဲဓမ္မစက္ကဘောတနာသုတ် အဲ့ဒီဓမ္မစက္ကကိုစัจ जा လို့တို့ကမြန်မာသုံးသုံးတယ်ဓမ္မကတရားစက္ကကလဲတာတရားကိုလဲပတ်နေအောင်မှွေနှောက်နေအောင်ဟေးအခုရွယ်လုံးနိုင်တဲ့ပုဂ္ဂိုလ်တွေချင်းနိုင်တဲ့ပုဂ္ဂိုလ်တွေဟုတ်လားဗျာအဲ့ဒါဒီပေပေနေနေပပနနာပြတယ်လို့မြတ်စွာဘုရားကတရားစัจ जा ကြီးကိုဝိမေဘေကွေအာနာပပတိရဏနာသေဝိတဘာစရှိသည်ဖြင့်ဟောတော်မူတာဟာလေအေးအဲ့ဒါပဲ အဲ့တော့ဒီဓမ္မစကြာတရားဟောဖို့သမိုင်းရကျွန်းလည်းအကျက်တော်ရှိပါသေးတယ်သို့တော်လည်းတော်လောက်ပြီကိုယ့်ရဲ့ကြီးပွားရေးစီးပွားရေးရှိတယ်တော့ကြညနေပင်ရောက်လို့တရားမသိရင်ကိုယ်အေးထောင်ကိုအောင်ထေးကြီးကလွယ်တာမဟုတ်ဘူးသူ့အလုပ်ချိန်မှာဟုတ်လားနော်အေးတော့ရကောင်းတော့ကောင်းပါရဲ့တရားကငါစီးပွားရေးပြတော့စပ်ပူစပ်လောင်ကြီးဖြစ်နေမှာဆိုပါအေးအဲ့ဒါပဲဗျာဒါကြောင့်ဒါကိုစัจ जा ဒီဓမ္မစัจ जा တရားဆိုတာဘယ်သူမှမဟုတ်နိုင်ဘူး အခုယေရှုခရစ်တော်ဧဝအာနာဖန်ဆင်းခြင်းထာဝရပြောနေတယ်ဘယ်သူမှမဟောနိုင်ဘူးဟောဒီဗုဒ္ဓမြတ်စွာဘာလဲတာဟောနိုင်တယ်တဲ့ဗျာဒါထူးခြားပုံပေါ့နော်အဲ့ဒီမှာဓမ္မစကြာတသုံးလုံးသွားတော့မှာဗျာဟုတ်ပလားပေါရိုးပင်နွားဆွဲတယ်လို့အဲ့ဒါတရားကတော့ဆုံးမမှုတော့နေပင်ကလည်းဆုံးကတပည့်ကလည်းဆုံးကတော့မှာပဲဟုတ်လားခိုင်းဒါကြောင့်တကုစကြာနောက်ဘိဓမ္မာဘာပါလဲအဘိဓမ္မာဟောတော်မူတာလဲ ဟောဒီဝါဆိုလာပြီနေခေါင်းကတကူပြရိဟာပြပေးပြပေးတဲ့အခါကျတော့စောစောက ခမဲတော်သုတော်ရဏကိုသူတရားပြခဲ့လို့တဏှိတဲ့နဲ့သောတာပန်တဂရာကအနာဂံဖြစ်ခဲ့ပါပြီဖခင်ကိုကျေးဇူးဆပ်တာဘာနဲ့အဲတရားနဲ့ကျေးဇူးဆပ်ပြီမိခင်ကြီးကိုကျေးဇူးဆပ်ဖို့ရလိုသေးတယ်မိခင်ကြီးကဘုရားအလောင်းတော်မွေးပြီးတော့ခုနှစ်ရက်မြောက်မှာပဲသေသွားတယ်ဒါခုနကသူထုံးစားဟုတ်ပလားအေးအထုထုံးစား အဲ့တော့မိခင်ကြီးကိုငါကျေးဇူးဆမ်းမယ်ဆိုပြီးတော့အဲ့ဒီခုနကတကူပြာကြီးကပြပြီးတဲ့အခါကြောင်းတော်မပြတော့ဒါကြတဲ့လူရောနာရောမြမရောသောသောလိုက်ကိုစัจ java လာတောင်းထိုက် ပေါင်းလိုက်တယ်လို့ရှိနေတော့မှဂိုင်းငါရဲ့အမေကိုငါကျေးဇူးဆက်ရသေးဘူးအဲ့တော့ငါရဲ့အမေကိုငါကျေးဇူးဆက်မယ်လို့လူနာပြမတတ္တဝါအားလုံးကိုကြီးညာပြီးတော့မှနှစ်လန်းသုံးဘဝနဲ့ဟောဘုန်းကြီးတို့တာဝရိဏသွားတယ်ဘယ်သွားလဲအေးအဲ့တော့ နှစ်လမ်းသုံးဖို့ကဘယ်လိုလုပ်သွားတော့ဘိုးတော်ကြောင့်ဘုန်းတော်တကိုးတော်ကြောင့်တောင်ကြီးတွေကညွန့်ညွတ်ပေးရတယ်အဲ့ဒီတောင်မှာဘုရားချစ်တင်လိုက်တယ်နောက်တကတောင်ကြီးကညွတ်လာတယ်အဲ့ဒီဘုံမှာဘုရားလောက်ချစ်တင်လိုက်ဒါပဲအလန်းကတော့တလန်းမြေပေါ်မှာတဘဝတောင်တစ်ခုပေါ်မှာတဘဝဆိုတာပိန်တာရောက်သွားတယ်ဘယ်ရောက်သွားလဲအေးအဲ့ဒီမှာတကားတဲ့လာလာသမျှခေါင်းကမဲတော်ဖြစ်ခဲ့ဘူးဆိုတန်တုတ်တိတာနတ်သား အဲရှေ့တန်းထားပြီးတော့မရင်တွဲတိုင်အောင်သောနတ်ဗြဟ္မာတွေကိုဒွေမေဘေကွေအန္တာစဖြာသဖြင့်ဓမ္မစကြာတရားဟောတာလေဟောဝါဆိုလာပြီနေတဲ့ဗျာဟောဒါကြောင့်တန်တေနတ်ဆက်လူပရဲ့တောထွဲမနေနေတကိုဆက်ကြအခုကပြောတာအဘိဓမ္မာအဘိဓမ္မာအဲ့ဒီအဘိဓမ္မာဆိုတာအဘိဝိသိဋ္ဌာဓမ္မအဘိသုတ်တံဝိနိရောဓဝိသိဋ္ဌာထူးတယ်ဟော သုတ်တန်ဆိုတာပုဂ္ဂိုလ်အလိုက်ဇယိုင်အားလျော်စွာဟောသွားတာအဲ့ဒါသုတ်တန်ဒေသနာဝီနီဆိုတာကတော့တန်ဃာတော်များလိုက်နာရမရှိကဥပဒေကိုဟောတာဝီနီအဘိမာကြတော့ကပုဂ္ဂိုလ်လည်းမလိုက်ဘူးဟုတ်လားအေးသူ့ရဲ့ဓမ္မသဘောတရားငရုတ်တိကဘယ်သူစားစားထဉ္ဉဲဟာဘယ်သူစားစားဒါပဲအဘိဓမ္မကမျက်နှာမလိုက်ဘူး ဟုတ်ပါလားဘယ်သူဖြစ်ဖြစ်ဘုန်းကြီးတဏ္ဍာလောဘဖြစ်ရင်လည်းဟုတ်လားဥဒိယဝဲတဏ္ဍာလောဘဖြစ်ရင်လည်းလောဘဥအောင်ထေတဏ္ဍာလောဘဖြစ်ရင်လည်းလောဘပဲမှန်ရလားအဲ့ဒါမမြင်တော့တို့လူရဟင်ဘုန်းကြီးတံပဲနဲ့လောဘကြီးတာသူကပုရုဇေဆိုတော့လောဘကြီးမှာပေါ့ဒါဘုန်းကြီးမှာမဟုတ်ပါဘူးလူလည်းလောဘကြီးတာပဲအဲ့လိုတရားသဘောမြင်ရမယ်အဲ့တော့ပုဂ္ဂိုလ်ပေါ်သွားပြီးအညိုးမကြီးတော့မှန်ရလားငရုတ်သီးစားခြင်းတဲ့လူစားစသလို မကင်းတဲ့လောဘရှိတဲ့ပုဂ္ဂိုလ်ကတော့လူချင်းမှုဖြစ်ကြမှာပဲအဲသူလူချင်းမှုဖြစ်ရင်တို့ကလူချင်းမှုကင်းတဲ့အဲ့ဒီလောဘကထွက်မြောက်အောင်ကျင့်တရားကိုကျင့်ဖို့လို့ဒလိုဘုန်းကြီးတို့ကယူပါဟာပဲဘုန်းကြီးဖြစ်ပြီးတော့လောဘကြီးတာလူကြီးဖြစ်ပြီးတော့ဘာလုပ်တာအပြစ်မတင်နဲ့ဓမ္မသဘောတရားကအပြစ်ကိုမကြည့်ဘူးအလူကိုမကြည့်ဘူးဟုတ်မလားထင်ရဲ့ဘသူစားစားကုသိုလ်ဘသူလုံးလုံးကုသိုလ်ရမှာပဲဒါကြောင့်ရှေးတုန်းကမွေးကင်းစကလေးတွေ တိတ်ခါထားတိတ်ခါတင်တယ်ဆိုတာပြုတယ်အတိဘကအဲ့ဒီမွေးကင်းစားကလေးကိုတန်ဃာတော်များရှိကထားသုံးမမိခင်များကပိုက်ထွေးပြီးတော့အာဗုဒ္ဓတရဏဂိသာမိအနာတိပါဒဝရမဏိလို့ဆိုကြတာအဲ့တော့တနေ့နေ့တစ်ချိန်ချိန်ကြတော့အတိတ်ကကုသိုလ်ပါခဲ့တယ်တဲ့တို့ရှင်သာရိပုတ္တရာကြီးလို့ထင်ပါတယ်အဲသူ့ရဲ့ရင်းနှီးတဲ့ခုလိုဘုန်းကြီးတို့ဥရယဝတ်တို့ဥအောင်ထေလို့တခါတယောက်ကအဲ့ဒီကလေးလေးမွေးတဲ့နေ့ကိုရှင်သာရိပုတ္တရာရှိတန်ဃာ အဲ့ဒါကိုတခါတည်းဆုံးကတ်လိုစိတ်ရှိတယ်အဲ့ဒီဆုံးကတ်လိုစိတ်ရှိတဲ့အတွက်ဒါကြောင့်ကလေးကိုတခါတည်းပဲတသိန်းနံကပလာနဲ့သိထားတာအဲ့ဒါကိုတကလေးကိုယူတဲ့အခါကလေးကတသိန်းနံကပလာကြီးကိုလက်နဲ့ချိတ်တယ်လူတွေအဲ့တော့ဟာဒါကြီးတော့ကလေးမို့ဟိုညှိလာတယ်ထင်တော့တခါတည်းကလေးအောက်ပြချကလေးကငိုပြရောငိုပြတော့နောက်တခါပွက်လိုက်တော့ဒါကြီးချိတ်လာဗျာဩအဲ့ဒါကြီးချိတ်တယ်ပြန်ချတာငိုပြရောနောက်တခါပွက်ချလိုက်တော့ဒါကြီးချိတ်လာတော့ လူကြီးတွေကသဘောပေါက်သွားတော့ဩကလေးဒီဟုတ်ကိုသူရှင်သာရိပုတ္တရာလှူခြင်းလို့ထင်ရဲ့ဆိုပြီးအဲ့ဒီကဗလာကလှုပ်ပြီးတော့ဟိုကြတော့ရှင်သာရိပုတ္တရာရှင်နေရောက်ရောက်ကလေးကဖြုတ်ချလိုက်တော့ရှင်သာရိပုတ္တရာရှင်မှာတသိန်းတန်ကဗလာကြီးပုံရသားကြမှန်လားပါဗျာဒါသားပြစ်တဲ့ပုဂ္ဂိုလ်ကအရှင်မယားကိုလှူလို့စိတ်ရှိတယ်ထင်ပါရဲ့တပည့်တော်တို့ကလည်းပဲမတမိပါဘူးဒါသားရဲ့အလူပါပဲဆိုလိုဆိုလိုချက်ကကလေးလှူရင်လည်းကုသိုလ်ရလူကြီးလှူရင်လည်းကုသိုလ်ရ သဘောပေါက်ပါလားမပေါက်တာဘယ်လိုပေါက်ဘယ်လိုပေါက်တာအခုမြင်ဒီထဲမှာကြည်လူကြီးတွေကပဲလူတာပါတယ်ဟိုနောက်ကစမောလားတွေလူတာမပါသေးဘူးဒါပြောတာနော်မရှိလို့မပြောနဲ့သူတို့မုံဘိုးကြတော့မရရအောင်တောင်းတယ်အဲ့ဒီမုံမိုးတွေကလှူတာကလေးအလှူပဲဟုတ်မလားအဲသဘောမပေါက်တာကိုကိုပြောတာပါနားလဲပလား သဘောပေါက်တယ်ဆိုရင်အော်တို့ရထားတဲ့မုံဘိုးလေလှူမဓမ္မတို့ကုသိုလ်ရမှန်ပါလားဆိုတာလေးသိသွားအောင်လို့ပြောတာပါတယ်လီဖုန်းကြီးလေးပါလိမ့်မယ်ရမလားလို့သဘောပေါက်ပါလားအေးအဲ့ဒါပဲဗျာဒါကြောင့်နဲ့အဲကုသိုလ်ကိုဘယ်သူပြုပြုကုသိုလ်ရတာပဲအကုသိုလ်ကိုဘယ်သူပြုပြုအကုသိုလ်ကျိုးရမှာပဲဒါကိုဘုန်းကြီးအပိဓမ္မာဆိုတာဒါပဲ ဟုတ်လားတချို့ကဘုန်းကြီးလောဘကြီးဘုန်းကြီးသွားဖြစ်နေတာမတင်နဲ့လောဘကဘုသူတဏ္ဍဖြစ်ဖြစ်ငရုတ်ကြီးကလေးစားလက်စားလူကြီးစားလက်စားလူရွယ်လားစားလက်စားတာပဲအဲ့တော့ဘုန်းကြီးတို့ကပုဂ္ဂိုလ်ကမမြင်ဩလောဘတရားတဲဆိုးပါလားကြည်တန်းဘုန်းကြီးဖြစ်တတ်တော့လူကျင်မှုတွေနဲ့ဖြစ်တယ်ဆိုတာဒါလောဘပဲလို့တင်ရသားကိုရွေးထုတ်လိုက်ရတယ်အဲ့လိုရွေးထုတ်ရင်ငါတဏ္ဍဖြစ်ရင်ငါဒီလိုဖြစ်မှာဟာဒီလိုဖြစ်ရင်ငါကသူ့ကိုအပုတ်ချတယ် အမြင်ကတ်တယ်လို့ငါ့ကိုလည်းပဲအများကအပုတ်ချအမြင်ကတ်ကြမှာမို့တော်ပြီဒီလောဘအဖြစ်နဲ့အောင်ကြိုးစားမယ်လုံးဝမဖြစ်အောင်ကြိုးစားမယ်ဟောဒီဟာအရေးကြီးဆုံးပဲတဘောပါမလားအဲ့ဒါအဘိဓမ္မာအဲ့ဒါပါလားအေးဘိဓမ္မာကုသိုလ်ကိုကလေးလုံးရင်လည်းကုသိုလ်ရမှာပဲလူကြီးလုံးရင်လည်းအကုသိုလ်ကိုကလေးလုံးရင်လည်းအကုသိုလ်ချိုးရမှာပဲလူကြီးလုံးရင်လည်းအဲ့ဒါပဲဒါကြောင့်ဘုန်းကြီးတို့ပုရုဇဉ်ဖြစ်နေတော့ဟုတ်လား နေကြမိအပဲဆိုပြီးတော့အဲ့ဒါပုရုဇဉ်ဆိုရင်ဘယ်သူမှအပြစ်မကင်းကြဘူးဗျာအဲ့ဒါအဘိဓမ္မာတရားခွင့်ပြုတာဟောကြားတာလေဘာသာလာပြီလေဗျာတန်ငါခွင့်ပြုခြင်းဆိုတာကဓမ္မစကြာဟောကြားပြီးတဲ့အချိန်မှာတော်ပြီတော်ကြရဖက်ရည်တိုင်းမဖွင့်ရပဲနေလိမ့်မယ်ဟုတ်လားအေးဓမ္မစကြာဟောပြီးတဲ့အခါကျတော့ကားတဲ့ ဟုတ်အဲဗါတဲ့ကိုနိညာဝပပါရိယမာနအတ္တကြီးအဲ့ဒီ၅ခုကိုဘာခေါ်တော့အဲအဲ့တပည့်တော်၅ပါးဆိုတာအပေါ်ပိစဝဂီဆိုတဲ့ပြီးသွားပိစကငါဝဂီကအပေါင်းပိစဝဂီဆိုတာ၅ပါးအုပ်စုလို့ပြီးသွားတို့ကပိစဝဂီ၅ဥဆိုတော့အဲ့ဒီ၅ဥဆိုတဲ့စကားလုံးကြီးကအပို့ပဲသဘောပါဗလားခိုင်းထားပါတော့ဗျာအဲ့ဒီတော့သဘောပေါက်နားရှင်းပြီးတော့မှကိုနေညဆိုတဲ့ပုံကိုကြီးဟာဆိုပြီးတော့ဒီ မိတိမပြိပဒါမဂ္ဂင်၈ပါးအကျင့်တရားကိုသူခန္ဓာထဲမှာကျင့်ပွားအားထုတ်လိုက်တဲ့အခါကျတော့မှဟောသောတာပန်ဖြစ်တယ်။ဘာဖြစ်တယ်။နာရာ၅ဦးတပြိုင်နဲ့ကိုနေညာတစ်ပါးကသဘောပေါက်သွား။လူသားတွေကတရားဥရတာဘယ်သူလဲကိုနေညာနော်။အေးအဲ့ဒါပဲဗျာ။အဲ့တော့ရှင်ကိုနေညာကအဲ့ဒီလိုသောတာပန်ဖြစ်သွားတဲ့အခါကျတော့မှသူဒီယဟန်ဘဝကိုတောင်းပန်တာ။ အဲ့ကြမှာမြတ်စွာဘုရားကချစ်သားလာလောလို့လက်ညှိုးလို့ခေါ်လိုက်တယ်ဥအောင်ထေကြီးကိုချစ်သားလာလောလို့ခေါ်လိုက်အဲ့ဒါဘူကကြီးတွေဘာကြီးအကုန်ပြောက်ပြီးတော့ပြက်ညာဖြစ်သွားတာဟုတ်ပါလားအဲ့ဒါကိုအေဟိဘိက္ခုအဲ့ဒါကိုဘာခေါ်တယ်လဲဒါကြောင့်ဝါဆိုလာပြီးနေမှာတဲ့အဲ့ဒီရှင်ကိုနေညာတပါးပဲရဖြစ်သွားလို့အဲ့ဒီယဟန်အဖြစ်ကို ခွင့်ပြုတာဟာလဲကဲဘယ်နှချက်လဲဗျာတန်ဒီတန်ဒီရောဆက် လူပယက်တောထွက်မနှိမ့်နေတကောစัจจဘိဓမ္မာတန်ငါခွင့်ပြုခြင်းဝါစုကိုချက်လာပြီရဲ့ဆောင်ရွယ်သုံးလူမင်းကြိုက်တော်ပြီလက်ပင်ကကျွေးလက်ပင်ကကြမှာအဲ့ဒါကိုပုံကြီးချက်တပတ်ခါကျွေးတော့တပတ်ခါပို့ပြီးတော့လက်မများအောင်ပုံကြီးချက်ပေးမယ်ခဏတော့တော်လောက်ပြီးကိုအောင်သေးကြီးကိုငဲ့လို့ဟုတ်ပါလား အဲ့တော်လဲတော်တော့ပါပြီလို့နည်းနည်းချင်းနည်းနည်းချင်းလေးမှကောင်းတာနော်အေးအဲ့ဒါမစွတ်မပုတ်လေးစားရမှာအီရောစားရင်ပိုက်ကြီးကတခါတင်းပြီးတော့မစားရင်တော့ပဲဖြစ်သွားတယ်ဒါလို့မဟုတ်လားအဲနေ့လေကတအားကြွေးချတော့အမေအိတ်ထားတဲ့တုံးလေးတွေစီးဟုတ်လားမဝတဝဆိုရင်သူတို့အဲ့ဒါတော့အိတ်ကြမှာမဟုတ်ဘူးအာမေသူများသာပြောတော့ကိုတော်ကြီးလဲပန်လန်ကိုလက်နေတာပဲမဟုတ်လားအေးအေးအေးအဲ့တော့တရားဟာနည်းနည်းလေးကြွေးမှကောင်းတယ်နော် ဗျာလုံးအကြီးဤသွားမှသူတို့ကြိုက်အလူကျင်နေနဲ့စုပေါင်းစုတောင်းရေဆက်ချရအောင်ရေဆက်ခွဲကြိုက်အရှင်ဖယားအရှင်ဖယားတိတော်များသည်တိတော်များသည်ဥလင်ရှုပံဥလင်ရှုပံ34နှစ်ပြည့်34နှစ်ပြည့်ဤစု၍ဤ ဒေါခင်ခင်မိသားစုတို့နှင့်စိတ်တူကိုမြညီညွတ်ကြလျက်ဘုရားပွင့်ရာခက်လူတန်းဖြစ်သောဝါစုသင်္ကန်းတို့ကိုရေကျက်သွန်ချလူတန်းညပါကုန်၏ ဥခင်အဥမောင်ကြီးရောမြင့်မြင့်အေးမိသားစုတို့နှင့်စိတ်ဓုကိုမြညီညွတ်ကြလျက်ဘာဇုသင်္ကန်းတို့ကိုသင်္မနဲ့ဧကတိနှစ်ခုဖြစ်လို့တုတ်ကိုလို့သုံးလိုက်တာဆိုရေချက်သွန်ချလူဒညဘာကုန်ဤဥအောင်ထေတော်တင်တင်မြင့်မိသားစုတို့နှင့်စိတ်ဓုကိုမြ ညင်ညွတ်ကြလျက်နဝကမ္မတရားအလိုတော်ကိုသုံးတောင်ကြတို့ဖြင့်ရေဆက်သွန်ချ လူတညပါကုန်၏ဒေါခင်ခင်သာသမိမြေတစုတို့နှင့်စိတ်ဓုကောမြ ညီညွတ်ကြလျက်မြတ်စွာဘုရားအမှုထားလျက်သံဃာတော်များအပရိသတ်တို့အားနေစွမ်းမောခြင်းချွခြင်းဩဇာဗျာဗျာတို့ဖြင့်ရေဆက်သွန်ချလူဒညပါကုန်၏ဤသို့ပေါင်းစုမြတ်ကောင်းမှုကြောင့်လွန်ခဲ့သော34နှစ်က ဘဝတပါကြောင်းသွားလေသောကုလင်ရှုပန်သည်ရှိရာဘဝကသာဓုခေါ်လျက်နန်း၌ဖြစ်သောဖြောထမင်းခင်အယုံပရိသပင်ဥယင်ဗိမ္မာချွေရန်သင်ပင် ကောင်းခြင်းကုန်လုံးပြည့်စုံပါစေတပိတော်တို့လည်းရှင်ရဲ့ငြိမ်းရာနိဗ္ဗာန်ကိုပြင်းမြတ်စွာရောက်ရပါလို၏ဒီကောင်းမှုအဖို့ကိုအာလုံးသောသက်ရှိတတ္တဝါတို့အားအမြာပေးဝေပါ၏အမြာရ၍ကိုယ်စိတ်နှဖျာကိုယ်စိတ်နှဖျာ ချမ်းသာကြပါစေမြတ်မြတ်မြတ်ယူတော်